အခန်းကြီး29အငယ်1မှ9အိုဖျားသခင်သားတို့သာရဖျားသည်ဘုံတကူချီတော်မူသည်ဟုဝန်ခံကြလော့သာရဖျား၏နာမတော်သည်ဘုံချီတော်မူသည်ဟုဝန်ခံလျက်တန်ရှင်းသောတစားကိုဆင်၍သာရဖျားကို ကိုးကွယ်ကြလော့သာရဖျား၏အတန်တော်သည်သမုတ်တရားပေါ်မှရှိတော်မူ၏ဘုံချီတော်မူသောဖျားသခင်သည် မိုးချုံတော်မူ၏ ထာဝရဘုရားသည်များစွာသော ရေပေါ်မှာရှိတော်မူ၏။ထာဝရဘုရား၏အသံတော်သည်တန်ခိုးနှင့်ပြည့်စုံတော်မူ၏။ထာဝရဘုရား၏အသံတော်သည်ဘုန်းအာနုဘော်နှင့်ပြည့်စုံတော်မူ၏။ထာဝရဘုရား၏အသံတော်သည်အာရဇ်ပင်တို့ကိုချိုးတော်မူ၏။အကယ်စင်စစ်ထာဝရဘုရားသည်လေဗနုန်အာရဇ်တောကိုချိုးတော်မူ၏။တောကိုနွားသငယ်ကဲ့သို့၎င်း လေဗနုန်တောနှင့်ဇိရုန်တောကိုကြံ့တငယ်ကဲ့သို့၎င်း ခုန်စေတော်မူ၏။ထာဝရဘုရား၏အတန်တော်သည် မီးလျှံကိုခွဲတော်မူ၏။ထာဝရဘုရား၏အတန်တော်သည်တောကိုခြောက်ခြားတော်မူ၏။ထာဝရဘုရားသည်ကာဒေရှတောကိုခြောက်ခြားတော်မူ၏။ထာဝရဘုရား၏အတန်တော်သည်တမင်တရားမတို့ကိုမွေးဖွားစေတော်မူ၏။တောတစားတို့ကိုလည်းပယ်ရှင်းတော်မူ၏ ဗိမာန်တော်၌ခတ်သိမ်းသောသူတို့သည်ဘုံတော်ကိုဖော်ပြကြစေ။ဒါဝရဘုရားသည် မိုးတဲ့မုန်တိုင်းပေါ်မှထိုင်တော်မူ၏။အကယ်စင်စစ်ဒါဝရဘုရားသည်အစဉ်အမြဲရှင်မြင်းအရာနှင့်ထိုင်တော်မူ၏။ဒါဝရဘုရားသည်မိမိလူစုကို ခိုင်ခန့်စေတော်မူမည်။ဒါဝရဘုရားသည်မိမိလူစုအားညီတက်ခြင်းကောင်းချီးမင်္ဂလာကိုပေးတော်မူမည်။